မနေ့ကကြောင်းကျိုးစေရုံလာဖြစ်စီရင်သူတို့ဖြစ်ဆဲဟာစိတ်သားကတရားဆိုင်ပြီးတော့ဆွဲလဲစွာရှိလို့ရှိရအောင်မှာစိတ်ကလေးစိုက်ကြတိုင်းခဏကသမားကြီးအားကြည့်ပါတဲ့အခါအောင်လည်းမရှိနဲ့တက်ပြီးတော့ဖြစ်မှုရမှုပြောက်မှု စေတလက္ခဏာပေါ့သုံးမိတ်ရှင်းတာကိုအထူးသဖြင့်ဥပဒနာဉာဏ်ရှိစာမှာပရိယောသနာခေါ်တဲ့အဆုံးပိုင်းရှင်းတာရှင်းလာပြီဆိုလို့ရှိရင်စေကတရှင်တော့သမညမြင်တယ်ဆိုသမညသမညဆိုတာကတော့ ဖြစ်ပေါ်ပြီးကွဲကြောက်သွားတဲ့သူရဲ့အိသလက္ခဏာဖြစ်လိုက်ပြလိုက်ပေါ်လိုက်ကြောက်လိုက်တဲ့ရှင်းရတဲ့မကောင်းတဲ့ကြောက်ဖွယ်ကောင်းတဲ့ဒုက္ခလက္ခဏာနဲ့ဓမ္မလမ်းကြောင်းတိုင်းသူတဘောတိုက်ပြီးသွားနေတဲ့ဓမ္မသက်သက်ပဲလို့ရှိနေတဲ့အနတ္တလက္ခဏာပါလေလက္ခဏာ၃မျိုးရဲ့အမျိုးမျိုး မြင်လာတာပါသဘာဝတရားကိုမှမြင်လာတာသဘာဝတရားတွေကြည့်တယ်ရှင်းရဆုံးလည်းကတမျိုးမျိုးလည်းရှိတယ်အကံညအရင်နဲ့ခေါ်တယ်ဒီကံညမြင်လာတဲ့အခါမြဲတယ်ဆိုရက်မြဲတာမြင်တော့မြဲတယ်ဆိုရက်နိစ္စပညာပေါ့ကျွဲချော်တဲ့သိချော်တဲ့ စိတ်အနေထားကိုအဲ့ဒါပြန်ပြီးတော့ပြန်နိုင်ပြီးတော့အစရိမာနခေါ်တဲ့ဒီထောင်လွှာတက်ကြွတဲ့မာနပေါ့မာနရဲ့ဆက်ပြီးတော့ရှိတော့ဘူးအစရိမာနဆိုတာငါကဘာပဲဆိုတာပေါ့ငါကဘုန်းကြီးပဲဆရာတော်ပဲငါတစ်သေးကြီးပဲငါကပြည်ရှင်ကြီးပဲ စသည်စသည်ဟောလေအဲ့ဒီလိုပေါ့ကိုရှိတဲ့ဂုံလေးတွေအကြောင်းပြုပြီးတော့မောက်မှာထောင်သွားတဲ့သဘောပါအသုမာနခေါ်ပါတယ်အဲ့ဒီအသုမာနကကျောင်းကျိုးတဲ့ယုံနာတရားတွေကိုဟာဖြစ်ပေါ်ပြီးတော့ကွဲကြောက်သွားတာကိုတွေ့မှသိစ္စာဆိုလည်းသိပြီးတော့အသုမာနလည်းပဲ အဲ့ဒီလည်းပါသွားပါလားဆယ်လည်းပါသွားပါလားတခါတခါမှာဒုက္ခလက္ခဏာဆယ်လို့ရှိရင်ဒုက္ခပညာခေါ်တဲ့ဩဇာချမ်းသာတယ်ဆိုတဲ့အဆွဲအဲ့ဒါဖြစ်ခင်ရတော့အဲ့ဒါပယ်လိုက်တာကောင်းတယ်ရှင်မတော့ဒီရတာကောင်းကြရတာကောင်းနိုင်ရတာအစားအထိုက်ကြည့်ရကြည့်ရတာကောင်းအကုန်လုံးကောင်းလို့ရှင်မတော့ သာလမှုတဏှာတဏှမှုတဏှာတော့လာတော့တာပါပဲသာယာဝယ်ချင်းနေတဲ့သာယာစရာကိုမှာတော့လို့သာယာတမ်းမဲ့မှုကတော့ဖြစ်နေတာပဲမသာယာစရာအပြည့်မြင်သွားပြီဆိုလို့ရှိရင်တော့ဒုက္ခထင်လာပါပဲဒုက္ခထင်လို့ရှိရင်ဒုက္ခသင်ရာပြင်းပြီးတော့သာယာတမ်းမဲ့တဲ့တဏှာလည်းပဲ ဆယ်ပြီးသားဖြစ်သွားတယ်သဘာဝတရားတွေဖြစ်ပြီးတော့တောင်းလောင်းလို့ဖြစ်ဖြစ်သွားတာလေးဟောင်းကျက်အစ်ဆက်ဟောင်းကျက်အစ်ဆက်သဘာဝတရားလေးတွေပဲဖြစ်ဖြစ်နေတာတွေ့တော့ဒီထဲမှာကောင်းစားချမ်းသာတဲ့အတ္တဆိုတော့မရှိဘူးဆိုတာပေါ့လေအနတ္တဖြစ်ဖြစ်တွေ့တော့သူသဘောတိုက်ကို ဖြစ်ပုံလေးကိုရှုနေကသိတည်သွားတော့အတ္တပညာဆိုတာကကောင်းစားချမ်းသာတဲ့အတ္တပညာအဲ့ဒါကျင်းတော့အတ္တပညာရှိနေလို့ရှိရင်ကောင်းစားချမ်းသာတဲ့ဆိုတဲ့ဒိဋ္ဌိပေါ်ပြီးအမြင်တစ်မျိုးဖြစ်တာပါလေအဲဒီဒိဋ္ဌိဆိုရဲကျွတ်သွားပါဖြစ်တယ်ဆိုတာအပြီးဖြစ်တာတော့မဟုတ်ပါဘူးအရိယာမဖြစ်တဲ့ခါကျမှပဲအပြီးကျွတ်ကျွတ်ပါတယ်အခုတော့တကယ်က ကင်းကွာသွားတဲ့သဘောပါပဲဒီတော့မာနရဲ့သနာရဲ့ဒိဋ္ဌိရဲ့သုံးခုသနာမာနဒိဋ္ဌိဆိုတာနေချက်တရားတွေပဋိစ္စတရားတွေခေါ်ပါတယ်သူကဒီဒုက္ခတွေဘဝတွေဖြစ်ဖြစ်အောင်လို့သူကဖန်တီးပြီးတော့ဘဝတွေရှိတယ်ဆိုလို့ရှိရင်ပုဏ္ဏတိဒုက္ခတွေနဲ့ မလွယ်မပြေဆုံးရတာပဲကိုယ်ဘဝလည်းကိုယ်မမောတာပဲကိုယ်ဘဝလည်းမဟုတ်ဘူးသူရဘဝလည်းပဲမမောတာပဲအဲဒါလေးကိုယ်ထင်တဲ့အတိုင်းမဟုတ်ခဲနဲ့ဆုံးရှုပ်ပြည့်စည်တာတွေ့လို့ရှိရင်စိတ်ချမ်းသာဖို့စိတ်ဆင်းရဲဖို့ဝင်နေဖို့ခြေကွဲဖို့အစသည်ဆိုတာလည်းဖြစ်တာပါပဲဒီတော့ အမျက်ရှိရဲ့သဘောပဲခေါ်တဲ့ရှင်းရဆုံးသုံးမျိုးတွေ့သွားပြီဆိုလို့ရှိရင်အဲ့ဒီလေချဲ့တဲ့ရှင်းဒုက္ခကိုကျေပြောက်ပြုလုပ်ပေးတတ်တဲ့အကြောင်းတရား၃ပါးပပိစာတရား၃ပါးလည်းပဲတစ်ချိန်ကြီးအားနဲ့အားနဲ့ပြီးတော့သူတို့နောက်ဆုတ်သွားတာပါပဲသူတို့နောက်ဆုတ်လေလေနောက်ဆုတ်ကျင်းသွားပြီဆိုလို့ရှိရင်ခန္ဓာ ဘဝနဲ့စတဲ့ရှင်ရဲ့ဆိုတာလည်းပဲကျင်းတော့တာပါပဲဒီမှာဘဝနဲ့စတဲ့ရှင်ရဲ့ကျင်းတယ်ဆိုလို့ရှိရင်ရှင်ကျင်းတာချမ်းသာပေါ့သို့တော့အဲ့ဒီချမ်းသာကအာယုကောင်းလေးတွေနေရာကြားနေရာစားရဖြစ်ရပြရတဲ့ချမ်းသာတဲ့ချမ်းသာကြီးပုံမျိုးဟုတ်ဘူးအဲ့ဒီချမ်းသာကြီးကတခြားစီပဲချမ်းသာတစ်မျိုးပေါ့လေ အေးချမ်းတဲ့ဆန္ဒဆင်ခြင်ကိုအဲ့ဆန္ဒတမျိုးရလာတာပါကိုယ်တည်းကယုံနာဖြစ်စဉ်တွေကိုသူတို့ဖြစ်ဆဲမှာအခုလိုတတိခံကြီးကဆုံးမြတ်စွာမရှိဘူးဆိုလို့ရှိရင်သင်္ကသမာဓိကမဖြစ်တော့အတိကလည်းပဲမလာဘူးပိုက်စားပြီးတော့မသိဘူး ရှိကိုအရှိတိုင်းမသိဘူးအမှန်ကိုအမှန်တိုင်းမသိဘူးဘုရားဟောထားတာမမြဲတဲ့တရားကြီးဟောထားတာမမြဲတာမသိဘူးမမြဲတာမသိုံလည်းမဟုတ်ဘူးမြဲတယ်ဆိုတဲ့ကြောင်းဉာဏ်ဆိုင်ရင်အတိလည်းဖြစ်ပါတယ်မမြဲတာကိုမသိတာကတော့မမြဲတဲ့လက္ခဏာကိုသိတာကတော့အပฏิပတ်တိအဝိဇ္ဇာလို့ခေါ်ပါတယ် ယုံဉာဏ်ဆက်ရတဲ့သိလိုက်တာကတော့မိစ္ဆာပฏิပတ်တိအဝိဇ္ဇာလို့ခေါ်ပါတယ်မသိမှုဒီမှာမှုမသိမှုဒီမှာမှုတွဲရခြင်းရသွားရပါတယ်အဲ့ဒါကဆိုလို့ရှိရင်စိတ်ဟာစိတ်တင်ဟာလမ်းကြောင်းမမှန်ဘူးမတည့်ဘူးအတ္တသမ္မာပဏိတိမဖြစ်ဘူးလမ်းကြောင်းမမှန်ရုံနဲ့မဟုတ်ဘူးခန္ဓာ မာနတွေလည်းဖြစ်လာတာပဲဒီမှာတော့မာနတွေဖြစ်ပြီးတော့စိတ်တွေလှုပ်ရှားပြီးတော့မူမမှပို့ပြီးတော့မူမှန်ဖြစ်လာတယ်ဒီမှာဘုသူတို့ဖြစ်စေမှရှိလို့မမြဲတာကိုမမြဲမှကြည့်သွားပြီဆိုလို့ရှိရင်အမှန်တည်းတော့အမှန်တည်းလည်းမရှိဘူးပေါ့အမှန်ကြည့်သွားတယ်ဆိုရဲကမကြည့်ဘူးအဝိဇ္ဇာပြင်းတယ် သဘောမှန်ကိုမကြည့်တဲ့အဝိဇ္ဇာနေရာမှာအမှန်ကြည့်အသာထိုးလိုက်တဲ့အခါကျတော့အလေးရောက်လာတဲ့အခါကျတော့အမောင်ဟာအလိုလိုပြောက်သွားတယ်ပေါ့အမောင်ကျင့်သွားရှင်းသွားတယ်လို့အမှားတိလည်းရှိတယ်ရှင်းသွားတယ်အမှားတိုင်းသိသိသွားတာကလားအတ္တမိမာနဆိုတာလည်းပဲမလာနိုင်တော့အတ္တမိမာနဝင်ပြီးတော့ စိတ်လှုပ်ရှားပြီးတော့မူမမှစိတ်မူမှလည်းဖြစ်တော့စိတ်ကြည်ရှားလို့အဲဒါအတ္တသမပဏိတိခေါ်ပါတယ်အတ္တမိမိရဲ့စိတ်ကိုစိတ်အစဉ်ကိုသံမာလမ်းကြောင်းမှာပဏိတိတည်စေခြင်းထားခြင်းကြည်သာအောင်ပြုခြင်းဆိုတာဒါကအနိစ္စနိဝဒနာကြောင့်ဖြစ်တဲ့အတွက်စိတ်လမ်းကြောင်းမှာမဟုတ်ဘူး ဒါတော့ဆင်းရဲတာကြည့်သွားပြီဆိုလို့ရှိရင်ဆရာကကိုယ်လူကိုယ်ရဲ့ဖြစ်ပေါ်တဲ့ယုံနာတရားတွေဟာဆင်းရဲမကောင်းတာတွေကြီးလို့ခေါ်ထားတာကိုကိုယ်လူတတိကံကြီးနဲ့မရှိဘူးဆိုလို့ရှိရင်အဖြစ်အပျက်နဲ့ဘောလေးသိစက်လို့ကိုယ်ထဲမှာအတွေ့အကြုံအနေဆိုးနေဆိုးခံခက်ပုံလေးဘောလေးအဲ့ဒါလေးမသိဘူးမသိဘူးဆိုလို့ရှိရင်ကောင်းစားချမ်းသာတယ်ဆိုတဲ့အဆိုရတော့ ဝင်ရပါတယ်ကောင်းတာချမ်းသာတယ်လို့ရှင်နေရတော့ဆာလုံးတတ်မဲ့သူကတော့ဖြစ်တော့တာပါပဲအဲ့ဒီလိုဆိုလို့ရှိရင်ဒါစိတ်လမ်းကြောင်းမတည့်ဘူးပေါ့ဇာလမ်းကြောင်းမမှန်ဘူးအတ္တသမပဏိမဟုတ်ဘူးမိစ္ဆာပဏိကိုခေါ်တယ်ဟောဒီလိုဖြစ်ဖြစ်လိုက်ပြီးတော့ရှိလို့တရေရေကုံဆုံးကျုပ်ပြတာလေးအဟောင်းပြအကျစ်ဆက်အဟောင်းပြအကျစ်ဆက်လို့ရကြမရှိအောင် အဖြစ်ဖြစ်ပြီးသိပြီဆိုလို့ရှိရင်ကိုယ်ရရုပ်နာတရားတွေအခုပဲဝေအခုပဲသိတည်တော့မကောင်းတာတွေကြီးပဲဆိုတာပေါ့ဒီခန္ဓာဒုက္ခတွေဖြစ်လာတော့ဟိုအထက်ပိုင်းညာကျတော့ကိုယ်ထင်ရှားပါတယ်ဒီခန္ဓာဒုက္ခတွေဖြစ်လာပြီဆိုလို့ရှိရင်ရှင်းရဲ့ကိုအမှန်တိုင်းမသိဘူးအဝိဇ္ဇာလည်းကြောက်သွားတယ်ရှင်းရဲ့ကိုချမ်းသာလို့အလွဲ့ထင်တဲ့အဝိဇ္ဇာလည်းကျင်းသွားတယ် အပတိပတ်ကြီးအဝိဇ္ဇာရောမိစ္ဆာတိပတ်ကြီးအဝိဇ္ဇာအဲ့ဒါလေးရှင်းတော့ရှင်းတော့ရှင်းတော့ရှင်းရနေမှာတော့ဘယ်ကာယတောင်းတမှုဖြစ်ခွင့်ရတော့ဖြစ်ခွင့်ရနိုင်ပါတော့မလို့ရှင်းတယ်တော့ပေါ့သနာတဲ့အနေကိုရှင်းပါလေဒီနည်းနဲ့ပဲစိတ်ဖြစ်စဉ်လေးဟာအချိုးကျတော့လမ်းရောက်တယ်ကြီးအချိုးကျတော့တာလေအတ္တဆောင်းပြီးဖြစ်တော့တာလေပေါ့သဘောတရားတက်တဲ့ကိုမြင်အောင်ရှုဖို့ဆိုလို့ရှိရင် စိတ်ဟာပုံမှန်လမ်းကြောင်းလွဲနေတယ်ဟွန်းစိတ်ရှိတဲ့အကောင်းလေးရှိသလိုလိုကောင်းလက်ချတာတဲ့အကောင်းလေးရှိသလိုလိုဟောလေသူရှိတိုင်းရှိတိုင်းမှာအောင်းရဲ့အသိစိတ်တွေလည်းသဘာဝတရားလေးကြီးအောင်းရဲ့အသိစိတ်နဲ့တွေ့တယ်ဒီထဲမှာကောင်းစားတဲ့အတ္တဆိုတာချမ်းသာတဲ့အတ္တဆိုတာမရှိဘူးဆိုတာသဘောတရားတက်တဲ့ဆိုတာမြင်တော့ဒိဋ္ဌိဆွဲပါဘူး

လမ်းကြောင်းကျဲ့တယ်လို့ခေါ်ရမှာပါပဲအဲဒါအတ္တဆိုတာပฏิရှိပါပဲဒီနည်းနဲ့ပဲအိဆာနည်းနဲ့ဤရဲ့စိတ်ကိုစိတ်အစဉ်ကိုပါလိလမ်းကြောင်းမှာအောင်ပါလိဖြောက်ဖြောက်ဖြောက်ဖြောက်ပြရပါတယ်ဖြောက်မှာမရတော့တည်သွားပြီဆိုလို့ရှိရင်ရင်းနဲ့ပြီးသွားတဲ့အခါမှာသူ့ယူတော့အတိုင်းနှုံမှန်မှန်ပေါ့လေစီကံရှိရှိနဲ့မောင်းသွားရဲ့ အဖြစ်ဖြစ်ဆိုတာဖြစ်တော့ပါဘူးတိုက်မှုဆိုင်မှုတွေဖြစ်နေတော့ပါဘူးဒီမှာဗကိတိတာတွေမှာတိုက်ခိုက်ပြီးတော့ပေါ့လေစိတ်လမ်းကြောင်းချော်သွားတာပေါ့လေအင်းမာနတွေဝင်ပြီးတော့စိတ်လမ်းကြောင်းချော်သွားတာအင်းတိုက်ခိုက်တိုက်တာခိုက်တာတဏှာတွေဝင်ပြီးတော့စိတ်လမ်းကြောင်းချော်သွားတာတိုက်တာခိုက်တာဒိဋ္ဌိတွေဝင်ပြီးတော့ပေါ့လေအယူဆွဲတွေပေါ့လေမာယမာကြီးကိုယ်ဝယ်ယုံနဲ့ ဆန္ဒကြီးပါရမယ်ဒီပါလို့ဆိုတာပေါ့လေဒီတော့ဒီသူတို့ကိုယ်ွယ်တဲ့ဘုရားအလိုကြအောင်ဆိုပြီးတော့တကောင်လူသားကြီးရင်းတဲ့ဒီလိုရတာဒီပါလေးပေါ့လေဒါကြီးလည်းကောင်းလို့ရှိတယ်ပေါ့အဲ့ဒီလမ်းလွဲတွေ့ကြည့်ပြီးတော့ပေါ့လေလမ်းမှန်ကျသွားတာအဲအတ္တဆမပတိကြီးခေါ်တာပါဒီနည်းနဲ့စိတ်စိတ်ကိုလမ်းရောက်မှတက်အောင်လို့ပေါ့လေ ကြည့်ရင်ပြရပါတယ်။ဒါတတိပံဟာသူ့ရဲ့စိတ်ကိုကြည့်ရင်ရပါအထီရောက်ဆုံးအကောင်းဆုံးအယိုးဆုံးအရှင်းဆုံးဟာဒါကောင်းကောင်းကြီးနားလည်လာပါလိမ့်မယ်။ဒီကအထုတ်တဲ့ပုဂ္ဂိုလ်တွေသမညဉာဏ်မှာဥပဒနာဉာဏ်ဖြစ်ပြီးဆိုတဲ့လူတို့မှာသမညခေါ်တဲ့ဒီလက္ခဏာကသုံးမျိုးရှိပါတယ် တိအနိစ္စလက္ခဏာကတည်းကဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားတဲ့အခြင်းအရာလေးပေါ့။ဒီဒုက္ခလက္ခဏာဖြစ်လိုက်ပြက်လိုက်ရဲ့ဒီဆင်းရဲတဲ့လက္ခဏာကတည်းကသုံးအနတ္တလက္ခဏာသူ့သဘောတိုင်းရှိနေတဲ့အနတ္တလက္ခဏာကရှိနေတဲ့အနတ္တလက္ခဏာကတည်းက သူတို့ကတော့သဘာဝအစစ်တွေမဟုတ်ပါဘူးသဘာဝအစစ်တွေပေါ်မှာရှိနေတဲ့အချင်းရာ၃မျိုးပါပဲအဲဒီအချင်းရာ၃မျိုးကအာလုံးသောနာယုတ်တရားတွေပေါ်မှာပြတ်နှံပြီးတော့ဤဒီညာတွေရှိနေပါတယ်ဒါမလို့သူ့ကိုသမယလက္ခဏာလို့ပြောခဲ့ပါတယ်အဲဒီသမယလက္ခဏာမြင်လို့ရှိရင်ဥပဒနာဉာဏ်လည်းဖြစ်တော့တာပါပဲ ကြောင်းကျိုးတဲ့ယုံနာတရားတွေပေါ်မှာဖြစ်ပေါ်ပြီးတော့ပေါ်ပြောက်တော့ပေါ်လိုက်ကြောက်လိုက်နဲ့ဆဲပုံနဲ့သူသဘောတိုက်ပြီးဖြစ်ပုံသိလာတာသူသူချာချာသိလာတာပဲသူချာချာကိုဝိဆိုတဲ့စကားကပြရတယ်တနည်းအားဖြင့်မျိုးစုံသိလာတာပဲတမျိုးတည်းမဟုတ်ဘူးပဘာဝကြီးကမျိုးစုံတယ်လို့တွေ့ပုံအရှင်းရတယ်ပဲအမြဲပုံဆင်းရဲပုံသူသဘောတိုက်ပြီးဖြစ်ပုံဆိုတာမျိုးစုံသိလာတာပဲ အဲ့ဒါလိုရှိရှိရှာရှာမျိုးစုံသိတဲ့အတိကိုဝိပဿနာလို့ခေါ်ပါတယ်။အဲဒါသံဃာလက္ခဏာမြင်မှဒီဝိပဿနာဉာဏ်လည်းဖြစ်ပါတယ်။ဝိပဿနာဉာဏ်ရင့်မှမဲ့ဉာဏ်ပုံဉာဏ်လည်းဖြစ်တယ်ဆိုတော့တိုးပြီးတော့နားလည်ထားဖို့မဲ့ဉာဏ်ပုံဉာဏ်ဖြစ်မှအငြိမ့်ကနေပါဘူးလည်းပဲမျက်မှောက်ကြည့်နိုင်တယ်ဆိုတာပေါ့။ အရင်းတော်လေးပါကိုမျက်မှောက်ကြည့်မှအပင်လေးပါးကလည်းလွတ်မြောက်နိုင်တယ်စိတ်စိတ်အစဉ်စိတ်အကျိုးရရတော့တော့နောက်ဆုံးကတော့အပင်လေးပါးကလွတ်မြောက်တဲ့အခွင့်အရေးကြီးပါလေအဲ့ဒါကြီးရတော့တာအဲ့ဒါတိရစ္ဆာန်တရားကပြေးပါလေခုနထူးထူးခြားခြားအမျိုးမျိုးသိမြင်တဲ့ညာတော့ ပိုင်းလိုက်လို့ရှိရင်သုံးပိုင်းဆက်လာပါတယ်။နိစ္စနိဗ္ဗာန်ဉာဏ်ဒုက္ခနိဗ္ဗာန်ဉာဏ်နဲ့အနတ္တနိဗ္ဗာန်ဉာဏ်အဲဒီနိဗ္ဗာန်ဉာဏ်သုံးမျိုးဟာဝိပဿနာပါပဲ။နိစ္စနိဗ္ဗာန်ဉာဏ်ဆိုတာကရှိမှဆဲမှာဖြစ်ပေါ်ပြီးကိုယ်ရောက်တာကိုသိရလို့မမြဲဘူးလို့သိလိုက်ခြင်းညာဟာအနိစ္စနိဗ္ဗာန်ဉာဏ်ခေါ်ပါတယ်။ အဲ့ဒါဟာရိုးရိုးစဉ်းစားကြည့်တာစာသီးကြည့်တာတဲ့သူ့လိုကိုယ်လိုစဉ်းစားပြီးတော့ကြည့်တာတဲ့ထူးထူးခြားခြားလည်းရှိပါတယ်အဲ့ဒီထူးခြားတဲ့အစီအမျိုးကဥပဒနာညာခေါ်ပါတယ်တွေးခေါ်ပြီးတော့ကြည့်ရတဲ့အစီအမျိုးဥပဒနာညာမဟုတ်ဘူးဆိုတာကောင်းကောင်းနားလည်ထားဖို့လိုပါတယ်တချို့ကတော့တွေးဆနေလို့ရှင်းလာလို့ဒီဥပဒနာညာလို့ဒီလိုရှင်းရတယ် ကိုယ်တည်းကသိချာပေါ်တဲ့အာယုံလေးတွေသူတို့ဖြစ်ဆဲမှာလိုက်ပြီးတော့အခုလိုသိချာလေးနဲ့စိတ်ဆုံးနဲ့ရှုလို့သိသိသွားတာမှဒါမှတကယ်ကြီးအရှိကိုယ်ပိုင်ညာအရှိခေါ်ပါတယ်ဒီတော့ပေါ်ပြီးတော့ကြောက်သွားတဲ့အိဋ္ဌနိဝသနာညာလက်တွေကိုပေါ့စာသူလေးနဲ့ကြည့်ကြည့်ကြလို့ပို့ပြီးတော့ရှင်းလင်းတော့အောင် စာပေဆိုတာကတိအနိစ္စဓမ္မနိအနိစ္စလက္ခဏာသုံးအနိစ္စနိဗ္ဗာန်လို့သုံးမျိုးခွဲပြထားပါတယ်အဲဒီသုံးမျိုးတွေကအနိစ္စဓမ္မဆိုတာကကိုယ်လေးကဖြစ်ပေါ်တဲ့ကအကြောင်းတိုက်ဆိုင်လို့ဖြစ်ပေါ်တဲ့နာနဲ့ရုပ်တရားဖြစ်ခြင်းမျိုးနာနဲ့ရုပ်တရားကို နိစ္စဓမ္မလို့ခေါ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဖြစ်ပေါ်ပြီးဖြစ်တဲ့အတိုင်းရှိနေတယ်နဲ့မမြဲမမြဲတဲ့အနေအထားမျိုးရှိလို့အနိစ္စဓမ္မလို့ခေါ်ပါတယ်။နိစ္စလက္ခဏာဆိုတာကဖြစ်ပေါ်ပြီးတော့ကြွယ်ကြောက်သွားတဲ့အဖြစ်အရာလေးကအနိစ္စလက္ခဏာလို့ခေါ်ရတယ်ဆိုတော့အဲဒါကအနိစ္စတရားပုံမှာ ဖြေရှားနေပါလေအဝက်မှာအထည်ကိုအဝက်နဲ့သူ့မှာရှိနေတဲ့အပေါက်လိုပေါ့အပေါက်ကအထည်မဟုတ်ဘူးအထည်ကလည်းအပေါက်မဟုတ်ဘူးဒီပေါက်ကဘယ်မှာရှိနေလဲဆိုတော့အဝတ်အထည်မှာရှိတာအပေါက်ကသတ်သအဝတ်ကသတ်သအပေါက်ကအမှားသာဒီအဝတ်ကအပေါက်ပေါက်ရှိတဲ့အဝတ်ပဲဆိုတာကအမှားသာ ပြီးတော့အဝိကကတော့သူအနိစ္စဓမ္မနဲ့တူတယ်အဲ့ဒီအပေါက်ကလေးကအနိစ္စလက္ခဏာနဲ့အမှန်သားပဲအဲ့ဒါလေးကိုကြည့်ရပါတယ်ပြီးတော့ဖြစ်ပေါ်ခြင်းမှာကွဲပြောက်တာတွေ့ရလို့မမြဲဘူးလို့သိလိုက်တဲ့ဥပဒနာဉာဏ်ကအနိစ္စဥပဒနာဉာဏ်ခေါ်ပါတယ်ဒါကစာဆိုလက်တွေ့နဲ့ပေါင်းစပ်ကြည့်ကြဆို ဝမ်းပိုက်ဆက်ပြီးတော့ဖောင်းနေဖောင်းနေစိတ်နိုင်စိတ်နဲ့ရှိတဲ့အခါအစပိုင်းတော့လွတ်တာကြီးများပါလေနောက်တော့မိတာကြီးများလာတယ်ယုံနေတာနာနဲ့ရွကွဲပြီးတာလေရှိစရာတစ်ခုရှိတာတစ်ခုကွဲပြီးတာလေနောက်အကြောင်းနဲ့အကျိုးရှိကြတယ်ရှိတယ်ရှိပြီးဖြစ်ရှိရတယ်အာယုရှိပြီးအတိစိတ်ရှိရတာလေနောက်ဆက်ရှိတဲ့ခါကျတော့ ဟောမှုရဲ့တောင့်တင်းဆုံးစားတဲ့သဘောလေးတွေပေါ့လေစဖြစ်ပေါ်လာပြီးတော့တခဏလောက်နေပြီးတော့အဆုံးသတ်သွားတဲ့အိန္ဒလက္ခဏာလေးကိုရှင်းပြီးတော့ဟောမှုလေးအဆုံးမြင်တော့အော်တောင့်တင်းဆုံးစားတဲ့သဘောကမမြဲပဲကိုဆိုတာပေါ့သူ့ကိုရှုနေရင်ကရုပ်ပဲသွားကြည့်လို့မမြဲပဲကိုလို့သဘောပေါက်လိုက်တာနားလည်လိုက်တာသိလိုက်တာအဲ့ဒါအနိစ္စနိဗ္ဗာန်ဆန္ဒခေါ်ပါတယ်အဲ့ဒါဥပဒနာပါပဲ ဒီတော့ဓမ္မဖောက်တဲ့အခိုက်အတန့်မှာတောက်တင်းလှုပ်ရှားတဲ့သဘောကအနိစ္စဓမ္မလို့ခေါ်ပါတယ်။အဲဒီတောက်တင်းလှုပ်ရှားတဲ့သဘောလေးစလာပြီးတော့ကောင်းလောင်နေပြီးတော့အဆုံးသတ်သွားတာကအနိစ္စလက္ခဏာခေါ်ပါတယ်။သူ့ကိုရှုနေရင်ကကြောက်ွယ်သွားတာကိုသိရလို့မမြဲဘူးလို့သိသွားတဲ့အဋ္ဌဉာဏ်က နိစ္စ అను ပသနာဉာဏ်ခေါ်ပါတယ်အဲ့ဒါဥပသနာဉာဏ်ပါပဲကိုယ်လေးကဖြစ်ပေါ်သမျှတဘာဝတရားကြီးမှန်သမျှအကုန်လုံးနိစ္စဓမ္မတွေယူပါပဲစိတ်မချမ်းသာတာနိယနာကြွေးဤတာစိတ်ယူတာတွဲတာခဲတာလေးတာ ပူတာလွှဲတာအေးတာပေါ့တာဒါတွေပေါ့မြင်တဲ့ခါမှာခန္ဓာတိုက်တာပွင့်တာကြားတဲ့ခါမှာလည်းပဲခန္ဓာတိုက်တာပွင့်တာဆိုတာစသည်ကိုရီးယားပေါ်တဲ့တရားတွေဟာပေါ်ပြီးတော့ပေါ်တဲ့အတိုင်းကြီးနေအကုန်လုံးအဆုံးသတ်သွားကြတာကြီးပဲဒါကြောင့်နိစ္စရဲ့ဆန့်ကျင်တဲ့အနိစ္စတရားတွေတဲ့ မမြဲတဲ့တရားတွေမဆိုင်ကားတဲ့တရားတွေမြတ်စွာဘုရားဒီတိုင်းနဲ့နေချထားပါလေ။အင်းအဲ့ဒီတရားတွေမှာလည်းအတီးတီးမမြဲခြင်းသဘောပဲခေါ်တဲ့ရှင်းရဆုံးသမိယလက္ခဏာတွေပေါ့အနိစ္စလက္ခဏာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေရှိတာ။သူတို့ဖြစ်စေလိုက်ပြီးတော့ရှိလို့ရှိရင်ဖြစ်ပေါ်ပြီးကိုယ်ကြောက်တာသိရတော့ အဲ့ဒါဟာအနိစ္စနိဗ္ဗာန်ဉာဏ်ပဲအဲ့ဒါဥပဒနာဉာဏ်ပဲနားပါပဲဥပဒနာဉာဏ်ကိုပိုက်လိုက်တဲ့အခါကျတော့သုံးပိုင်းပေါ့အနိစ္စနိဗ္ဗာန်ဉာဏ်နဲ့ဉာဏ်ဒုက္ခနိဗ္ဗာန်ဉာဏ်အနတ္တနိဗ္ဗာန်ဉာဏ်ပေါ့ထူးထူးခြားခြားအမျိုးမျိုးသိတဲ့သဘောကြီးပါပဲအကုန်လုံးပါပဲတစ်မျိုးနဲ့တစ်မျိုးတူပေါ့သို့တော့နိစ္စဓမ္မဒီလေဒုက္ခဓမ္မမြတ်စွာဘုရားဟောပါတယ် ဒုက္ခဓမ္မဒီဝင်လည်းအနတ္တဓမ္မလို့ဟောထားပါတယ်လူတယောက်မှာအမိသုံးမျိုးမှဲ့ထားတယ်လို့ပေါ့အမိသုံးမျိုးရှိတယ်လူတယောက်တည်းသူကတော့တယောက်ဆဲအမိသုံးမျိုးပဲတဏှာရမအမိတစ်မျိုးနဲ့သူ့ကိုတွေ့လိုက်လို့ရှိရင်အခြားနေရာမှာအမိတစ်မျိုးနဲ့ရှိနေတဲ့လူကိုလည်းပဲအလိုလိုတည်ပြီးတော့ဖြစ်သွားတယ်လူတယောက်မှာအမိသုံးမျိုးကို ဒီတနည်းအားမှာအမှုတစ်မျိုးနဲ့ကြည့်လိုက်တာနဲ့ကျန်အမှုတစ်မျိုးနဲ့ဒီလိုလည်းသိရရောက်သွားတာပါပဲဒါလိုပါပဲအခုပေါ်ပြီးတော့ပြောက်သွားတဲ့ငင်းရဲ့အနိစ္စလက္ခဏာလေးဟာအရှိခေါ်တယ်သူအတုမဟုတ်ဘူးလူတည်တယ်အိမ်ကျိုးသွားတယ်တစ်တင်လဲသွားတယ်ပြည့်ပြည့်ပြည့်တယ်အကိုက်လေးကျိုးတယ်ပကံကွဲသွားတယ်ဆိုတာတော့ဩဒါအနိစ္စပဲဆိုအဲ့ဒါအနိစ္စအတုခေါ်ပါတယ် ပိဋ္ဌဝုစုတွေလည်းခေါ်ရတယ်ကိုယ်နဲ့လည်းမဆိုင်ဘူးကိုယ်နဲ့ဆိုင်တဲ့ဟာကိုယ်ရဲ့ဟာလေးတွေပေါ့သူတို့ဖြစ်တဲ့လည်းတွေရှိလို့မိစ္ဆာဓမ္မလေးတွေတည်တည်ပြီးတော့သူတို့ပြတ်ပွယ်သွားတာကိုပေါ်ပြီးတော့ပြတ်သွားတာလေးတွေအဲ့ဒီအရှင်သာရိအနိစ္စအစစ်ခေါ်ပါတယ်အဲ့ဒီအစစ်ကိုမြင်တာအနိစ္စအစစ်မြင်မှဥပဒနာဉာဏ်နဲ့စစ်ပါတယ်ဆိုတော့ဒီတော့နိစ္စကနိစ္စတရားမြင်လိုက်လို့ရှိရင်ဒုက္ခတရားကိုလည်း မြင်ရရောက်ပါတယ်သူသဘောတိုက်ပြီးဖြစ်နေတဲ့အတ္တမှာပါသူဘောတိုက်ပြီးဖြစ်နေတဲ့အနတ္တဓမ္မကိုလည်းပဲမြင်ရကြည့်ရရောက်ပါတယ်တို့သူပဲနိကလက္ခဏာမြင်လို့ရှိရင်ဒုက္ခလက္ခဏာလည်းမြင်ရဖြစ်သွားတာပါပဲနတ္တလက္ခဏာလည်းမြင်ရဖြစ်သွားတာပါပဲတရားတစ်မျိုးတည်းမှာအညီသုံးမျိုးရှိနေတာကိုဒါကြောင့်အကျမ်းကအဆုံးအမေးရလက္ခဏာဖြစ်တဲ့တစ်ခုမြင် အကုန်မြင်ပြီးတော့ဒီတဲ့တခုခုမျက်စိရဲ့ဘောပဲခေါ်တဲ့လက္ခဏာရှိဟိုဥတည်ပြီးတော့သိလိုက်တာလည်းပဲဉာဏ်နဲ့ဒုက္ခဓမ္မဉာဏ်နဲ့ဥက္ခဓမ္မအနတ္တဓမ္မအဲ့ဒါကြီးအလိုလိုကြည့်သွားတယ်ကြည့်ပြီးတော့ဖြစ်သွားတယ်လို့ဆိုလိုပါတယ်ကောဒီလိုအသိပညာနဲ့လည်းမိမိစိတ်ကို လမ်းကြောင်းပြအောင်ဖြောက်ဝင်ပေးဖို့အထူးသဖြင့်အခုလိုတတိခံနေရလည်းပဲတိတိခြားခြားပေါ့လေစိတ်လမ်းကြောင်းဖြောက်အောင်တဲ့မပေးဘူးဆိုလို့ရှိရင်အဲ့ဒီစိတ်ထားဟာမိစ္ဆာတဏှိတာစိတ်ထားခေါ်ပါတယ်မမှန်မကန်ထားရှိလို့ချော်နေတဲ့စိတ်ထားခေါ်ပါတယ်စိတ်ချော်နေတဲ့စိတ်ထားကချော်နေတဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်ကိုအောက်တန်းကြအောင်သူက လုပ်တတ်ပါလေခြေစံလေးတော့အောင်ရုံရသမပတိတန်စိတ်ကဆရာဆုံးတာတောကလေးဆိုရှင်ရင်တို့တရားလည်းပဲဖြစ်ဖြစ်အခုလိုတိရိစ္ဆာန်လေးလည်းပဲဖြစ်ဖြစ်စိတ်ကိုပုံမှန်အောင်လို့လမ်းကြောင်းတက်အောင်လို့ပြုပြင်ပြလို့ရှိရင်အဲဒီပြုပြင်ထားတဲ့စိတ်ရဲ့စိတ်ဓာတ်ဟာစိတ်ဓာတ်ပြုပြင်တဲ့ပုဂ္ဂိုလ်ကို အရှင်တန်မြင့်မသွားအောင်ပေါ့လေကြီးမြတ်သွားအောင်ပြုလုပ်ပြီးတတ်တယ်ဆိုတဲ့သက်ဆောင်ရဒေသနာနဲ့လည်းပဲတရှိကြီးကပ်ရလာပါပါပဲအဲဒါကတော့25မိနစ်ကြာပါပဲဆက်လက်ပြီးတော့ခေါ်တော့မယ်ဒီနေ့ကတော့တနင်္ဂနွေပါတော့ဒါပဲတော့ကြအောင်လို့